2540ခုနှစ်လူတော်ဟာကောဇာတက္ကရာ1359ခုနှစ်ဘုရုဗိမာန်တနေလာရသည်ကထုံလာကြည့်မီကထုံလာကြည့်ဗုဒ္ဓမီယနေ့ကဘာကြောင့်ကထုံလာကြည့်ဗုဒ္ဓမီလို့ခေါ်ရတာလဲဆိုရင် မြတ်စွာဘုရားရှင်ကိုရမေကြီးမြေတ္တပြာရိတံဆင်ញံတော်မူတဲ့နေ့ဟာကတုံလာကြီးနေ့ဖြစ်ပါတယ်ဒီလိုကမြတ်စွာဘုရားရှင်ရဲ့ထံတော်ရင်းမှန်ဤတပြာရိပံဆင်ញံတော်မူတဲ့နေ့ဟာကတုံလာကြီးနေ့ဖြစ်ပါတယ်နောက်မြတ်စွာဘုရားရှင်ကိုရမေကြီးအာမြင်တော်မူတဲ့နေ့တန်လို့ကတုံလာကြီးနေ့ဖြစ်ပါတယ် နောက်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဒုက္ခသမှုတွေကနိရောဓမေတ္တာဆိုတဲ့အမှန်တရား၄ပါးတည်ပြီးတော့တပ္ပမေတ္တာရှင်ဉာဏ်တော်ကြီးကိုလက်တံနိမိရရှိတော်မူတဲ့နေ့ဟာလည်းပဲကပုံလာခြင်းနေ့ကိုဖြစ်ပါတယ်။နောက်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးမန္တမင်းတို့ရဲ့ကုဋိနာကိုအင်းရင်းတွင်အတွင်းမှာ ခန္ဓာပြိဋိဘဝန်ခံတော်မူခြင်းဟာလည်းပဲကဆုံလာခြင်းနေ့ပဲဖြစ်ပါရဲ့။ဒါကြောင့်ယနေ့ကိုဗုဒ္ဓနေ့လို့ခေါ်ပါရဲ့။ဘာနေ့လို့ခေါ်ပါလိမ့်မယ်။ဗုဒ္ဓနေ့။အဲဒီကဆုံလာခြင်းဗုဒ္ဓနေ့မှာဒီဗုဒ္ဓနေ့နဲ့ဆက်ပြီးတော့ပဲခွန်ကြီးမြတ်စွာဘုရားတပည့်ညုတာရှင်ဉာဏ်တော်ရသစ္စာအမှန်တရားတွေသိဖို့ကိုပဲခွန်ကြီးဟောကြားပေးဖို့ဤရနာခဲ့ပါတယ်။ ဒီလိုရန်မဟောကြားမိမှာဘုရားရှင်ကိုရမေကြီးဗောဓိပင်နဲ့ရှင်ပလင်ကိုအာမြင်တော်မူပုံကိုဘုန်းကြီးတန်လင်းဖွင့်ပါမယ်။ဘုန်းကြီးရဲ့တရားနာဒိဋ္ဌများရောဘုန်းကြီးများရောဘုရားရှင်ကိုရမေကြီးဗောဓိပင်နဲ့ရှင်ပလင်ကိုအာမြင်တော်မူတယ်လို့ယနေ့တရားဟောရဲ့ရှင်ရတော်တရားနာမည်ကြတဲ့ဒိဋ္ဌများရောအားလို့မိမိတို့အောင်မြင်ကြရရှိကြရကိုအောင်မြင်ရစေလို့ဒီလိုကြည်ရခြင်းနဲ့ ဒီပလင်ဖွင့်ကိုဘုန်းကြီးရွပွားပြီးတော့ဟောကြားပါမယ်။ဘောရိမူလေပန္နိငါမိမာရံတပိနာအာဝုဒံဒေဟတဝါပါရမီဆုတ်ကြံယောဂိနာတိဇယုတ်တဝောတဗ္ဗဝေနိပဟံတဝနာသောတိတုဇယဝရံဘောရိမူလေပန္နိငါမိမာရံတပိနာအာဝုဒံ ဇဟိတဝါပါရမီထုတ်ကံယောဂိနာတိဇယုတ်တဝောသဗ္ဗဝေရိပဟံတဝနာသောဟောတိတုဇယဝရံဇယုတ်တဝောလောကရာတိုက်ခယံမှာဘေသူရောပြန်ပြန်အောင်နိုင်စွာပွဲဖွင့်ရေရင်းတတ္တိသူဖြင့်အောင်ပွဲမှုဖြစ်တော်မူ၏တော် ကျော်စီလောအောင်ပွဲတခင်ပြင်းတို့တော်ရှင်တော်မြတ်ဖရာသည်ဘောရိမူလေမြင်မြဥက္ကံမန္တန်တိရိဘောရိပင်မင်းပင်ချေရင်၌ပန္နင်္ဂမီနဝရကိုတွေပြို့ကျပြောင်းလျံလောင်ကမန္တိထေရနဝင်းအိမ်စဝန်းဖြင့်တဏှစံလျော်မူရာတဏှစံလျော်မူရာကရဏမြုတိ ကျေတရိညိုယုံအထူးဆုံးမှန်ပြီးတော့ပလင်မူဌာန၌လူပေလောလူတေသာဖူးကံကိုခုနိုင်အောင်ခူးမည်ဟုရည်သူဒုဒိဋ္ဌံဖြင့်စိတ်တန်တန်စံနေတော်မူလျက်သာတိနာအာဝရံဝေယရှိနောက်တောင်းကြီးတွေပေါက်တယ်လို့ဒုက္ခလောအင်းအားကလေးပေါင်းဒေကလေးဒုက္ခလောအင်းအားကလေးပေါင်းပင်မြများပြီးဟု တွေ့တာမရနိုင်စပွဲကြည်ကြည်ငြိမ်ငြောင်းဖြစ်ပြီးအပေါင်းနှင့်အဆောင်ထင်းနေလည်းလည်းကျွမ်းဆုံးပြီးကိုရန်ကုန်စွမ်းဟုတ်တဲ့ကွာချီတဲ့ရလာတော့မာရလောကရတခွင်လုံးကိုတင်းကျုံငါစုပန်၏ငါလက်ကန်လုံးဟုယုံမှပဲကြံအားဖြင့်မန်ပွားထောင်လောင်းမနမိုက်ရုပ်ကောင်ကို ပါရမီကိုကတတုံးနဲ့လူတွေကြီးဘဝတိုင်းပြမတွေ့အောင်အထွေထွေရှိပူရင်ကြည်ဘူးတဲ့မဟာဝတိပါရမီဖြင့်လက်သုံးတော်စင်တန်လေးကိုဒေဟဒေဝယံမူကိုပြိုင်လာနေနိုင်လာခွင်းမူရေတင်စွာဆွဲတန်တော်မူပြီးတော့ဒီနာတိခုတ်တွင်ပြပိုင်း၍အလိုရှိတိုင်းအောင်မြင်တော်မူ၏သောစီနော ဘောနိပင်ကျေပလင်ဘွေဝဲအပင်ချင်းမှန်တိုင်းကို ခုတ်ပိုင်းကြချိုးပြီးစတကို ဖွင့်တော်မူသောသူရှင်တော်မြတ်ဗျာသည်သာဝဝေအတွင်းရအပြင်ရဘုဒ္ဓအန္တရာယ်အတွေ့တွေရှိသည်များအနိဋ္ဌအလုံးစုံတို့ကိုဗဟန္တဝါနာကိုရောတကုသွန်းဟုံနှိုးရင်ခြေချိုးပင်နှင့်နေကြတော်မူပြီးတော့ ဟောဤတရားပရိမာများပင်ဝင်ရောက်၍ဝမ်းမြောက်ဝမ်းသာပြနာတုံးလတရားနာပရိသတ်ပေါင်းတော်ကောင်းတို့အားဝရံအမောအမြတ်ဆုံးအမောအမြတ်ဆုံးဖြစ်ပြီးတော့ဇယံအပရိညာပြင်းရတို့ကိုယခုပြုစုပံမှာလေအောင်လောကမှာလေအနိုင်ရဖြစ်နေရဘဝဘဝမှာမဟာဇယဆိုတဲ့အောင်ပွဲကို ဒေသူကရုဏာရှိတော်မေတ္တာအားဖြင့်ကောင်းစွာမတွေဒေသနာတော်မူပါမြတ်စွာဘုရားအဲဒီလိုပလင်ဖွင့်ပြီးတဲ့ခါကလာမှာဘုရားရှင်ကိုယ်တော်မြတ်ကြီးဟာဒီပင်ကရာမြတ်စွာဘုရားရှင်ရဲ့ဌာနတော်မှာ နိရာဘဝတိတံဆင်းရဲတော်မူခဲ့သူမေတ္တာသူမေတ္တာရှင်ဒီဘဝကနေပြီးတော့လူတင်ချင်းနဲ့ကဘာတတိတိုင်နိုင်တမတင်ချင်းနဲ့ကဘာတတိမှလိမ့်မယ်လူတင်ချင်းနဲ့ကဘာတတိတိုင်နိုင်ပါရမီဖြည့်ကျင်းတော်မူပြီးတဲ့ဘုန်းကြီးတို့ရဲ့လောင်းတော်ဟာဒေတာကျေတုနတ္တဟာလောင်းတော်ဖြစ်တဲ့ဒေတာကျေတုနတ္တဟာနတ်မြမာများတို့ရဲ့သူပေါင်းတောင်းမှန်တော်မူခြင်းအရာ တုတိတံမပြေကနေပြီးတော့နတ်တဲ့ခြေပြီးတော့မဟာတက်ကြရင်60နဲ့9ခုနဲ့ဝါဇူလပြည့်နေညာတန်းကောင်းရဲ့ခြင်းကကာလမှာကပိလဝပြည့်ရှင်ဘိန်တုဒ္ဒရဏမင်းရဲ့မိရေကောင်းကြီးဖြစ်တဲ့မဟာမာယာတိကြီးရဲ့ဝမ်းပြတိုင်းမှာသိမ့်ပိုက်တန်နေစံနေတော့မူခဲ့ပါလေဘိန်တုဒ္ဒရဏမင်းရဲ့မိရေကောင်းကြီးဖြစ်တဲ့ မဟာမာယာဒေဝီရဲ့ဝံပြတိုင်းမှာကျင်းပိုက်စံနေစံနေတော်မူခဲ့ပါရင်အဲဒီနောက်မှာကိုလာလွန်မြောက်ဆင်းလာရောက်တဲ့မဟာတက္ကရီ60ဆင်းလေးပြည့်ကုန်တဲ့ပစုံလာပြည့်နေတစ်ချက်ပြီးအချိန်မှာလောမဏိတံပေါ်အင်းတော်၌အလောင်းတော်သုဒ္ဓတမင်းကိုပွားမြင်တော်မူခဲ့တယ်အဲဒီလိုဘုန်းကြီးတို့မဟာတက္ကရီ60ဆင်းလေးပြည့်ကုန်တဲ့တစ်ချိန်တစ်ချုံလာပြည့်နေမှာ ဘုန်းကြီးတို့အလောင်းတော်ဖြစ်တဲ့တိဋ္ဌတမင်းသားကိုပွားမြင်တော်မူခဲ့တယ်။ဒီနေ့ပွားမြင်တော်မူခဲ့တာလည်းဆိုရင်ကဆုံလာပြီနေဒီနေ့ပါလိမ့်မယ်။ဘုရားရှင်ကိုယ်တော်မြတ်ကြီးတာခင်မြတ်တာရှင်ရန်တော်ကြီးကလို့ဘုရားရှင်ရှင်ဧကံဖြစ်လို့နေလို့နိယတာဗျာဒိတ်တော်မြတ်ရှင်ရန်တော်မူတဲ့နေ့ဟာလည်းပဲဒီနေ့ပါလိမ့်မယ်။ကဆုံလာပြီနေ့က အဲဒီနေ့မှာပဲဘုန်းကြီးတို့အလောင်းတော်ပွားမြင်တော်မူတဲ့နေ့မှာပဲအာနန္ဒာဘောဓိပင်ယကာလုတာယေရတောရယယခန္ဓာအမယေရှိဩဒီလေးလုံးနဲ့ကန္တကမြင်ရေဆိုတဲ့ပွားပဲတော်ခုနှစ်ဦးလည်းပဲအဲဒီနေ့မှာပဲတပြိုင်နဲ့ပွားမြင်တော်မူတယ်ပေါ်ထုံးတော်မူခဲ့တယ်ဆရာရှင်ကိုရောင်မြတ်ကြီးရဲ့အလောင်းတော်နဲ့အတူတကပွားပဲတော်ခုနှစ်ဦးအနေအချင်းပွားမြင်တော်မူခဲ့ရင်အဲဒီတစ်ချက်ကြောင့်နေတာအရေးမှာပွားပဲတော်ရတော်ရာ ဘာဘတော်ရတော်ရေယမင်းမင်းလေးနဲ့ကြည်လျက်ရပါလက်ထာထင်းများပြီးတော့ဆက်သုံးနှစ်တိုင်းတိုင်းလေးအပြင်ဒီနာစီတင်လေးခံစားစံစားပြီးတော့လာခဲ့တယ်။ဘယ်နှနှစ်ဒီနာစီတင်ခံစားပါလိမ့်မယ်။ဆက်သုံးနှစ်တိုင်းတိုင်းဒီနာစီတင်လေးကိုကာမဂုဏ်အာယုန်လေးကိုခံစားစံစားပြီးတော့ကာကလာကြတော့လေးလတစ်ကြိမ်လေးလတစ်ကြိမ်လေးအပြင်ဥယျာဉ်တော်ထွက်တော်မူတယ်။ နောက်ပါချေရများနဲ့လူနာတို့ချင်းလူနာတို့ချင်းဥယျာဉ်တော်ထွက်တော်မူတဲ့ကာလမှာသူအိုသူနာသူတိယဟဆိုတဲ့နမိတ်ကြီးလေးပါးကိုမြင်နေကရမတို့ကိုထွက်သွားပြီဆိုရင်သူအိုဝတ္တုတဲ့ဒုတိယတို့ချင်းထွက်သွားတဲ့ကာမသူနာကိုတွေ့တယ်တတိယတို့ချင်းထွက်သွားတဲ့ကာမသူတိကိုတွေ့တယ်အဲလိုကတုဒ္ဒတို့ချင်းထွက်သွားတဲ့ခါကာလမှာယဟန်ဆိုတဲ့ယဟန်ကိုတွေ့ရင်အဲလိုနမိတ်ကြီးလေးပါးကိုမြင်ပြီးတဲ့ကာလကြမှာတန်ဝေကဉာဏ်ဤဖြစ်ပွားတော်မူခဲ့ရင် ဒါကြောင့်ပါရောယဟုလာလေးဖွားမြင်လာပြီးတဲ့နောက်တော်တော်29နှစ်အိယာမှာမဟာတက္ကရီ69ခုနှစ်မှာမဟာတက္ကရီ69ခုနှစ်ဝါဆိုလာပြီးညတန်ကောင်းရာချိန်ခါကာလမှာသန္တာအမတ်ကိုခေါ်ယူပြီးတော့သန္တာအမတ်ကိုနောက်ပါနေအပြင်ခေါ်ယူပြီးတော့ကန္နကကိုရှိပြီးတော့ရှိတော်မြင့်ဖြစ်တဲ့ကန္နကကိုရှိတာ အဲဒီမှာတောထွက်တော်မူခဲ့တယ်တဲ့ဝါဇုလာပြင်းနေ့ညမှာတောထွက်တော်မူခဲ့တယ်ဒီနေ့မှာတောထွက်တော်မူခဲ့ပါလိမ့်မယ်ဝါဇုလာပြင်းနေ့ညကာကလမှာအလောင်းတော်တိတ္တမင်းနာဟာတန်ကမိငိုရှိလို့ဇာနာအမကုနောက်ပါခိုးယူပြီးတော့တောထွက်တော်မူခဲ့တယ်အဲလိုတောထွက်တော်မူခဲ့တဲ့အချိန်ကာကလမှာဗုဒ္ဓဘောဓိယံဗုဒ္ဓမောဓိယံတိဏ္ဍတာရိယံလို့အလောင်းတော်ဟာကျွမ်းဝါတော်မူတယ်။ ဘုရားဘောဓိယသစ္စာလေးပါးကိုငါကိုယ်တိုင်သိမြင်လာခြင်းလို့ရှိရင်အာလောတ္တဝါတွေလည်းပဲငါလိုသစ္စာလေးပါးတရားတွေသိကြရမယ်မုတ်တော်မောစီယံတန္တရာဝစီယံမှာငါလွန်မြောက်လာခြင်းလို့ရှိရင်နဲ့အာလောတော်တတ္တဝါတွေလည်းပဲငါလိုပဲငါလိုပဲလွန်မြောက်တန္တရာဝစီယံကလွန်မြောက်စေရမယ်ဒိနောတာရိယံတန္တရာယေရင်ကျော်မှငါကူးမြောက်နိုင်လို့ရှိရင် တတဝါရီလေးငါကူးမြောက်နိုင်တယ်လို့ကူးမြောက်စီရမယ်လို့ကျွမ်းဝတော်မူတယ်။ဆရာရှင်အလောင်းတော်ဟာကျွမ်းဝတော်မူတယ်။အဲလိုနဲ့အလောင်းတော်ဟာနောမတောက်ကအရောက်မှာဆံတော်ကိုပေးလို့ဂတိကရာဗြဟ္မာမင်းလူရန်နဲ့ပရိဂရာစစ်ပါကိုခံယူပြီးကံယူပြီးတော့ယဟန်ပြုတော်မူခဲ့၏အဲဒီနောက်ဘုန်းကြီးတို့ဘုရဝေနာတော်မှာအလွန်ပြည့်နိုင်သောဒုက္ခရာသရိယာအကျင့်မြတ်ကို၆နှစ်ကြာအောင်ကျင့်တော်မူခဲ့တယ် ဒုက္ခရာကရိယာအကျင့်များကိုဘယ်နှမျိုးကျင့်ပါလိမ့်မယ်ဗျာ။ဆောင်းနှစ်တိုင်းတိုင်းချိုးချံပြင်းထန်စွာကျင့်တော်မူခဲ့တယ်တဲ့။ဆောင်းနှစ်တိုင်းတိုင်းချိုးချံပြင်းထန်စွာကျင့်တော်မူခဲ့တယ်။အဲလိုကျင့်ပြီးနေလို့လည်းတရားမရတဲ့ခါကလာကြတော့မှအဲ့ဒီဒုက္ခရာကရိယာအကျင့်ကိုဆွန့်လွတ်လိုက်တယ်။ဒီဒုက္ခရာကရိယာဆွန့်လွတ်ပြီးတဲ့ခါကြတော့မှငြိမ်ခြင်းကအာထုတ်လာခဲ့တယ်။အာနာပါနာကမ္မထံကိုအတုဖို့ဆုံးဖြတ်လိုက်တယ် အာမတုခင်မှာအာအင်းတွေပြန်လည်ပြည့်စုံလာဖို့အတွက်အစာအာဟာရများကိုလည်းပြန်လည်ပြီးတော့မိဝဲခဲ့ပါဒီနေ့တရားရှင်ကိုရောင်ရကြီးဒီဒုက္ခရကရိယာကျင့်ရကြီးကိုကျင့်တော်မူတဲ့နေရာဌာနဤဒီမြန်မာနိုင်ငံကတရားမှုတွေလွတ်တာပြီးတော့သွားတဲ့ပုဂ္ဂိုလ်တွေလည်းပဲခုလေးကကျင့်ရရမှာပါပဲ အဲတော့ဒီဟုတ်ကိုယ်တော်မြတ်ကြီးဒုက္ခရရှိရာအကျင့်မြတ်ကိုကျင့်တော်မူခဲ့တဲ့နေရာတွေဟာအင်မတန်မှခေါင်ပြီးတော့ဝိညာဉ်တီးခေါင်တဲ့နေရာတွေဖြစ်ပါတယ်။လူတွေရောက်ပေါ်တဲ့အင်မတန်မှနေရပဝန်းရင်ကလေးပဲအင်မတန်မှလူသူနေပြီးတော့အစာရေစာရဖို့အတွက်ခေါင်းအာဟာရရဖို့အတွက်အင်မတန်ခက်ခဲတဲ့နေရာဌာနတွေဖြစ်ပါတယ်။အဲဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီဒုက္ခရစရိယာကျင့်မြတ်ကြီးကိုဆောင်းနဲ့တောင်းတကျင့်နေဒါမျိုးနဲ့တရားသူနေဟာနောက်ပြီးတော့ အဲ့လိုတရားတွေနေရတဲ့အခါကာလကြတော့မှဒီအကျင့်ကနေထွက်ပြီးတော့အာနာပါနဆိုတဲ့ကမ္မဋ္ဌာန်းကိုကျင့်ကြံပွားများအားထုတ်နေဆိုပြီးနှလုံးသွင်းဆုံးဖြတ်လိုက်တဲ့ဒါမိမအာအင်းတွေကအင်မတန်နင်းတယ်။အဲ့လိုနင်းနေတဲ့အခါကျတော့မှအစာအာဟာရကိုပြန်ပြီးတော့မိဝဲမှဖြစ်နေဆိုပြီးတော့အဲ့ဒီမှာဆန်းအာဟာရကိုပြန်ပြီးတော့မိဝဲပါလမ်းစဉ်သုံးမျိုးထဲမှာကာမဒုက္ခနိကနိရောဂအတ္တကိလမတ္တနိရောဂမြင့်ကြီးမှာပရိပရာဆိုတဲ့လမ်းစဉ်သုံးမျိုးရှိပါတယ်

အဲဒီနည်းနည်းကျင့်တရားဖြစ်တဲ့မြစ်ကြီးမှာပြိပရာအလင်းအလတ်ကျင့်ခြင်းကိုကျင့်ရမှာဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာအဲဒီအလင်းလန်းခြင်းအတ္တကိလမတမိယောဂဒီအကျင့်ကိုကျင့်လို့လေကိုယ်ပင်မှဆင်းရဲခံကျင့်လို့လေတရားမဖြစ်နိုင်ကာမတုခဏိကနိယောဂကာမဂုဏ်အာယုန်ကိုခြံစားပြီးတော့ပြင့်ကြံအားထုတ်နေလို့လည်းငါဘယ်ရမဖြစ်နိုင်အဲတော့မြင့်ကြီးမှာပြိပရာလေလန်းခြင်းအကျင့်ကိုကျင့်မှာပဲဆိုပြီးတော့အဲဒီမှာဒုက္ခရသိရာအကျင့်ကကျင့်ပြီးတော့သွားအာရမယမိဝဲပြီးတော့ အင်အားပြည့်ကျိုးလာတဲ့ကာကနာကြတော့မှမဟာတက္ကရ103ခုနှစ်ကဆုံလာမြင့်ညနေကျန်အချိန်ခါကာလမှာဘောဓိမန္တန်တို့ကြွရောက်တော်မူပါလေ။အဲဒီဘောဓိမန္တန်တို့ကြွရောက်တဲ့အခါကာလမှာအဲဒီမှာလမ်းမှာတွေ့တဲ့မြတ်တန်ဓမ္မဖြစ်တဲ့မြေကြီးဓမ္မဖြစ်တဲ့ငရှင်ကနေပြီးတော့မြင်းရှင်းဆုပ်မြတ်စွာဘုရားကိုတူတန်းလိုက်ပါလေ။အဲဒီတူတန်းတဲ့မြင်းရှင်းဆုပ်ကိုယူပြီးတော့ဒီအမရာဇိတပလင်ရင်းမှာ တခါတည်းအာပလာရှိတဲ့အဲ့ဒီညောင်ပင်ရဲ့အကျဉ်းမှာဗောဓိပင်ရဲ့အကျဉ်းမှာမျက်စိစုပ်ကိုဖြန့်ချင်းပြီးတော့အဲ့ဒီမှာတက်ဝယ်ပွက်ကိုထိုင်းနေတော်မူပြီးတော့ဘုရားမရဘုရားမပြစ်မချင်းဒီအထိုင်ကိုမဖြစ်ဘူးဆိုတဲ့တခဲကိုအဘိဓိအဒိဋ္ဌံကျင့်တဲ့တရားအားထုတ်ရန်ထိုင်ပြီးတော့နေတော်မူခဲ့ပါတယ်။အဲလိုထိုင်ပြီးတော့မိခင်မိမမိခင်မပရိပဒမိခင်အကျင့်လန်းစဉ်တိုင်းကျင့်ကြံပွားများအားထုတ်လို့အဲဒီနောက် နေမဝင်နေအချိန်မှာမန္တရံကိုအောင်မြင်တော်မူတယ်။နေမဝင်နေအချိန်မှာဗုဒ္ဓရံကိုအောင်မြင်တော်မူပါလိမ့်မယ်။မန္တရဲ့ရံကိုအောင်မြင်တော်မူတယ်။အဲဒီကနေပြီးတော့မြင်ဦးရံရှင်းမြင်ဦးရံရှင်းကြကာလမှာဆက်လက်ပြီးတော့ကျွပွားအားထုတ်တဲ့ကာကလကြတော့ရှင်းရှင်းဘဝခန္ဓာရှင်ကိုပြန်လည်ပြိယနိုင်တယ်။အတုဉာဏ်လေးဖြစ်တဲ့ပုဂ္ဂိုလ်နိဝါဒလုဒ္ဓတိဆိုတဲ့အဘိဉာဏ်ဉာဏ်ကိုရရှိတော်မူတယ်တဲ့မြင်ဦးရံရှင်းကာကလား

အာတဝိခေကဉာဏ်ဒီဉာဏ်ကိုရတော်မူပါလေ။ဒီဉာဏ်ကိုရပါလိမ့်မယ်။အဲဒီအာတဝိခေကဉာဏ်ကိုအရဟတမေဉာဏ်လို့လည်းခေါ်ပါလိမ့်။ကိလေသာမှန်တရားတွေကိုတစမကျန်အကျဉ်းအကျဉ်းမရှိအကုန်လုံးပတ်သက်နိုင်တဲ့ဉာဏ်ကိုအာတဝိခေကဉာဏ်တနည်းအားဖြင့်အရဟတမေဉာဏ်လို့ခေါ်ပါလိမ့်။အဲလိုဉာဏ်တော်ကြီးတွေကိုရရှိပြီးတော့မှဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရား၄ပါးကိုသိမြင်ပြီးတော့ တပ္ပဝိတ္တဉာဏ်ပြည့်စုံရာမှန်သမျှတွေကိုအကုန်အစင်ပြည့်စုံတော်မူတဲ့တပ္ပဝိတ္တဉာဏ်တော်ကြီးကိုရရှိပြီးတော့ဘုရားရှင်ရဲ့ဧကံဖြစ်တော်မူပါလေ။အဲလိုဘုရားဖြစ်တော်မူတဲ့နေ့ဟာကဆုံလာပြီနေ့ပါ။ဘယ်နေ့ပါလိမ့်မယ်ဗျာ။မြတ်စွာဘုရားဆိုတာကြိလိတာမှန်သမျှကိုဝါဒနာနဲ့တကွပယ်တတ်တဲ့အရဟတမေဉာဏ်ရင်းပြည့်စုံရာမှန်သမျှတွေကိုအကုန်အစင်ပြည့်စုံတော်မူတဲ့တပ္ပဝိတ္တဉာဏ်ရင်း ဒီဉာဏ်နှစ်ပါးကိုပိုင်ဆိုင်နေတဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားဉာဏ်နှစ်ပါးကိုပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကိုပါပါလိမ့်မလဲဒီမြတ်စွာဘုရားလို့ခေါ်ရင်ဒါကြောင့်ဘုန်းကြီးတို့ဒီကဆုံလာပြည့်နေ့ကဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဟာလည်းကဆုံလာပြည့်နေ့မြတ်စွာဘုရားအလောင်းတော်ဘွားမြင်တော်မူတဲ့နေ့ဟာလည်းဒီနေ့ပါလိမ့်မယ်ဒါလေးကိုမှတ်ထားကြဘုရားတာဝန်မြတ်ဉာဏ်တော်ကြီးရရှိပြီးတရားရှင်ရဲ့ဧကန်ဖြစ်တဲ့နေ့ဟာလည်းဒီနေ့ပါလိမ့်မယ် မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးတက်တော်ဖြစ်ခဲ့ပြီးမှပြိဋိဘံဆံတော်မူတဲ့နိဗ္ဗာန်နဲ့တဲ့ပင်နိဗ္ဗာန်လေးနဲ့ဒီဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးပြင်လဲရအောင်ဘုရားမြတ်စွာသူမေရာဘဝကဘုရားလောင်းလျာသူမေရာဘဝကဒီချေတရပါရမီရှင် ဤပင်ကရာဖရာလျောက်ဖို့အလျာမှောက်လို့မြင်ပွက်ပင်ကရာချင်းငါပြဒုတန်ကိုသင်ញံပါရေတို့ရှင်ဩ ကြုံရ၏တချုံလာတွင်ပုံနာဤနေတွင်ဘုရားလောင်းလင်းရာသူမူရာဘဝကသူကျေတပါရမီရှင်သူတင်္ဂရာဖရာလျောက်ဖို့ အလျာမောက်လို့ညွန်ပွဲတွင်သရာချင်းငါပြတိတံကိုရှင်ဉံပါရေတို့အရှင်ဩကြုံရအင်းတဆုံလာရင် ကုံနာဤနေရင်ဒေဂရေကောဇာ60ရှိမှဩကာကရေတာဒီဝေမေယောမာယာကြာရိုက်ခံကသဒ္ဒဝါမဂိုက်တံဖွာတန့်ရှင် လုံးမနေဥယင်ရှိအင်းမှာလူရင်ရှိလို့ကြွရဲ့အရှင်အော်ကြုံရအင်းကထုံလာတွင်ဘုံနာဤနေရင် ဒုက္ခရေကိုစားတရားသုံးမှသတ္တဝါအထွတ်ဆုံးမြတ်သခင်ပြပွဲခြင်းငါမအလုံးကိုပါရမီစေယုံအကုန်လုံးနှင့် ကိုရီညောင်ရှင်အောင်ပလင်ထင်မှအောင်တန်မြတ်လို့အောင်ပွဲစင်ဩကြုံရအင်းကဆုံလာတွင်ဩနာဤနေရင်ကုတိနာယုံမန္လာမင်းတို့ တန်ရာပြောခင်းညဥယင်ရောင်ရတူရာဥကောင်းကြည့်လို့ရုပ်ပေါင်းအစုကျင်းနေအင်းဒိဋ္ဌိကောဇာရာလေးပြမှာ ခန္ဓာကိုယ်ပြိနိဗ္ဗာန်ဝင်သောကြုံရအင်းကဆုံလာတွင်ဘုံနာဤနေရင်ကုတိနာယုံမန္လာမင်းတို့တန်ရာပြောခင်းမြဥယျာ မြောင်ရတူရာဥအောင်ပြုလို့ရုပ်ပေါင်းအစုချင်းအင်းသင်္ကြန်ကောဇာရလေးရှိမှာခန္ဓာကိုယ်ပြိနိဗ္ဗာန်ဝင်ဟောကြုံရဤကုထုံလာလေ ပုံနာဤနေရင်ဒီတော့ဘုရားရှင်ကိုရမကြီးရဲ့တကယ်ဖြစ်တော်ရှင်ကိုပြန်ပြီးတော့ကြည့်လိုက်လို့ရှိရင်တစ်ဆင်လာပြည့်နေ့ဟာအများကြီးကျုံတွေ့နေရဒါပေမဲ့ဒါရှင်ညာတော်ကြီးရလို့ဘုရားရှင်ကြီးဧကံဖြစ်မယ်လို့နိယတဗျာဒုတော်မြတ်ရှင်ညာတဲ့နေ့ဟာလည်းပဲတစ်ဆင်လာပြည့်နေ့ဘုရားရှင်ကိုရမကြီးရဲ့လောင်းတော်မင်းစုတန့်ရှင်ဖွားမြင်တော်မူတဲ့နေ့ဟာလည်းပဲတစ်ဆင်လာပြည့်နေ့ နောက်ပြီးတော့ဘုရားရှင်ကိုရမေကြီးအရဟတမေဉာဏ်တဝိမုဒ္ဒဉာဏ်တော်ဒုက္ခသမုဒိယနိရောဓမေဃဆိုတဲ့ဒီအမှန်တရားလေးပါပြီးပြီးတော့အရဟတမေဉာဏ်တဝိမုဒ္ဒဉာဏ်တော်ကြီးရရှိတော်မူတဲ့နေ့ဟာလည်းပဲကဆုံးလာပြီနေ့ဘုရားရှင်ကိုရမေကြီးခန္ဓာပြိဋိဘဝန်ဆံတော်မူတဲ့နေ့ဟာလည်းပဲကဆုံးလာပြီနေ့ဒါကြောင့်ဒီကဆုံးလာပြီနေ့ကိုဗာနေ့လို့ခေါ်ပါလိမ့်မယ် သုဒ္ဓမေဒီတော့ဘုရားရှင်ကိုရောင်မြတ်ကြီးဖြစ်တော်မူတဲ့ဒီမှာဖြစ်တော်ရှင်လေးနဲ့ဆက်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးဟာဒီကဆုံလာရဲ့နေ့မှာအထူးအဖြင့်ရတမေဉာဏ်နဲ့တပည့်ဝိဒရှင်ဉာဏ်တော်ကြီးရပြီးတော့ဘုရားဖြစ်တော်မူတယ်ဒုက္ခသမုဒယနိရောဓဆိုတဲ့အမှန်တရား၄ပါးကိုသိမြင်တော်မူတဲ့နေ့ဒီနေ့ဟာ ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရား၄ပါးကိုသိတဲ့နေ့ဟာဘယ်နေ့ပါလိမ့်မယ်ဗျာဒီကဆုံးလာပြီနေ့ပါဒီအမှန်တရား၄ပါးကိုသိပြီးတော့တဝိမုဒ္ဒရှင်ဉဏ်တော်ကြီးရရှိတော်မူပါလိမ့်ဒါကြောင့်ဘုန်းကြီးတို့သစ္စာဆိုတဲ့သက္ကာဟာမှန်ကြံခြင်းလို့အဓိပ္ပာယ်ရပါတယ်ဘယ်လိုအဓိပ္ပာယ်ရပါလိမ့်မလဲအချင်းလေးနာရီတွေရွတ်ပြီးလာပြီးဘလောက်ပဲကြောင်းလဲသွားပုံလေလို့လည်းပဲ ထိုက်ပြန်သွားပြီလေလို့လည်းဟောဒီသစ္စာတရားကတော့ဘလောက်ပဲနှစ်တည်ကြာနေနေဘလောက်ပဲကြောင်းနေနေကြောင်းနေခြင်းထောက်ပြန်ခြင်းမရှိဘူးတဲ့ဒါကြောင့်အတွင်းရှိစွာမြင်မြကြာလဲတခါတည်းရမဖောက်ပြန်မဲအစဉ်လေးကိုသစ္စာဆို၏တဲ့ဒီလိုခါကာလမှာတောက်ပြောင်းလဲဖောက်ပြန်သွားခြင်းမရှိတဲ့တရားကိုသစ္စာလို့ခေါ်တယ်။ဒါလို့ခေါ်ပါလိမ့်မယ်။ အဲ့ဒီသစ္စာတရားကဘယ်နှပါးလဲဆိုတော့သူသစ္စာက၄တွေပြာဤတဲ့လူနာတယုတ်အမှန်ထုတ်တော်ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာလို့သစ္စာဘယ်နှပါးလဲနိဗ္ဗာန်ဒီတော့ဒုက္ခသစ္စာဆိုရမှာဒုက္ခဆိုတာကဆင်းရဲတာဒုက္ခဆိုတာဘာလဲသစ္စာဆိုတာကအမှန်တရားသစ္စာဆိုတာ ဒီတော့ဒုက္ခသစ္စာလို့နှစ်ပုတ်ပေါင်းပြီးပြောလိုက်ရင်ဆင်းရဲခြင်းအမှန်တရားကာမတရားတွေလေဒါဒုက္ခသစ္စာပဲသမုဒယသစ္စာဆိုတာမှာဘုန်းကြီးတို့ သမုဒယဆိုတာဆင်းရဲဖြစ်ကြောင်းသမုဒယဆိုတာပါတယ်လေသစ္စာဆိုတာကသမုဒယသစ္စာဆိုလို့ရှိရင်ဒီဆင်းရဲဖြစ်ကြောင်းအမှန်တရား နောက်တစ်ခါနိရောဓသစ္စာနိရောဓဆိုတာကချင်းရင်ချုပ်ရာနိရောဓဆိုတာပါလဲသစ္စာဆိုတာကဒီလိုဆိုရင်နိရောဓသစ္စာလို့ဆိုရင်ဟုတ်ပြီချင်းရင်ချုပ်ရာအမှန်တရားနောက်နောက်မေဃသစ္စာမေဃဆိုတာကချင်းရင်ချုပ်ရာရောက်ကြောင်းအကျင့်လန်းကောင်းမေဃဆိုတာကချင်းရင်ချုပ်ရာရောက်ကြောင်း ကျင်လန်းကောင်သစ္စာဆိုတာကမေတ္တာသစ္စာသေထုတ်ရာရောက်ကြောင်းအကျင်လန်းကောင်အမှန်တရားဒါသစ္စာ၄ပါးဟုတ်တယ်မလားဗျာအဲ့ဒီသစ္စာတရားတွေကိုဘုရားရှင်ကိုရောင်မြတ်ကြီးဟာဒီကနေ့သုံးလားပြည့်နေ့မှာအရိယာမဉ္ဇဉ်နဲ့အကုန်အစင်ပြည့်မြင်တော်မူတယ်ဟုတ်တယ်မလားဒါကြောင့်ဒီသစ္စာတရားသစ္စာ၄ပါးတရားတွေဟာဘုန်းကြီးတို့ သိရမယ့်တရားရှိတယ်၊ပယ်ရမယ့်တရားရှိတယ်၊ဆောက်ရမယ့်တရားရှိတယ်၊ပွားရမယ့်တရားရှိတယ်။ဒါကိုကျမ်းဂန်များမှာဒုက္ခအရိယဒုက္ခပဋိညေယံနဲ့အရိယာတို့သိရတဲ့ဆင်းရဲအဖြစ်မှတရားကိုပဋိညေယံပိုင်းခြားပြီးသိရမှာ။ပြောရရင်အကျဉ်းချုပ်ပြောရရင်ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိရမှာ။ဒုက္ခသစ္စာဆိုတာပယ်ရမယ့်တရားလားသိရမယ့်တရားလား။အဲ့ဒါလေးမှတ်ထားတယ်။တချို့ကဒုက္ခကိုပယ်ရမယ်လို့ထင်နေတာ ဒုက္ခသစ္စာဆိုတာဘာလို့ရမလဲပဋိညာပိုင်းခြားပြီးသိရမယ်တရားဒုက္ခသမုဒယအရိယသစ္စာပဟာတပန္တိဒုက္ခသမုဒယအရိယသစ္စာအရိယတို့သိအပ်တဲ့ဆင်းရဲဖြစ်ကြောင်းအပြစ်မှတရားကိုပဟာတပပယ်ရမယ်ဆင်းရဲဖြစ်ကြောင်းဖြစ်တဲ့သမုဒယသစ္စာတရားဟာသိရမယ်တရားလားပယ်ရမယ်တရားလား ဒီကိုယ်ကြည့်ကြောင်းအစစ်မှန်ဖြစ်တဲ့သမုဒိယဒိဋ္ဌာဟာပယ်ရမယ့်တရားဒီတရားကိုပယ်ရမှာနောက်ဒုက္ခနိရောဓအရိယဒိဋ္ဌံတစ္ဆိကတပန္တိအရိယာတို့သိရတဲ့သင်္ရချုပ်ရာအစစ်မှန်တရားကိုတစ္ဆိကတပံမျက်မှောက်ပြုရမယ်တနည်းဆက်ရောက်ရမယ်ဒုက္ခကတပံမျက်မှောက်ပြုရမယ်တရားဒုက္ခသစ္စာဒုက္ခနိရောဓဆိုတဲ့ အရိယသစ္စာတရားတွေရဲ့ဆင်းရဲချုပ်ရာဖြစ်တဲ့အဲအရိယတို့သိရတဲ့ဆင်းရဲချုပ်ရာဖြစ်တဲ့အစ်မှန်တရားကိုသစ္စိကတ္တပါတဲ့သစ္စိကတ္တပါမျက်မှောက်ပြုရမယ့်တရားနိရောဓသစ္စာဆိုတာဘုန်းကြီးတို့ယောဂီများပွားရမယ့်တရားလားဆက်ရောက်ရမယ့်တရားလားဒီမျက်မှောက်ပြုဆက်ရောက်ရမယ့်တရားနိရောဓသစ္စိကတ္တပါမျက်မှောက်ပြုရမယ့်တရားဆက်ရောက်ရမယ့်တရား ဒုက္ခនិရောဓဂံမုနိပရိပရာရိယသစ္စံဘာဝေတပံတိဆင်းရဲငြိမ်းရာသို့ရောက်သောအကျဉ်းလန်းကောင်းအစစ်မှန်တရားကိုဘာဝေတပံပွားများရမယ်ဘာလို့ရမှာလဲနော်ဒီတော့မေဃသစ္စာတရားဆိုတာကဆက်ရောက်ရမှာလားပွားရမှာလားဒီလိုဆိုရင်သူ့ကိုဒေသနာအစဉ်နဲ့ပြောမယ်ဆိုရင်ပြီးဆဲဆိုင်ပွားလေးပါ ဤပယ်ဆိုင်ပွား၄ပါးကိစ္စအပိုင်ရတဲ့ဘုန်းကြီးတို့ကျမ်းဂန်များမှာအဲတော့ဘုတော်လေးတွေဘုန်းကြီးတို့သိဖို့ရာအတွက်ဟာဒီတိုင်းနဲ့အလကားနေရင်ဒီဆင်းရဲခြင်းမှန်တွေကိုသိနိုင်မှာမလားဒီကိုခန္ဓာဉာဏ်ရောက်ပွားလို့ပွားလို့ရှိရင်ဆင်းရဲတာကိုဆင်းရဲလို့အမှန်မသိဘူးလား သိလာပြီဆိုရင်ဆင်းရဲမှသိပြီဆိုရင်အဲ့ဒီဆင်းရဲဖြစ်နေရောင်းဖြစ်တဲ့တမှုရတရားကိုမပယ်နိုင်နေဘူးလားသိမှပယ်နိုင်မှာမသိရင်ပယ်နိုင်မှာမလားမပယ်နိုင်ဘူးအဲ့တော့ဒီဆင်းရဲဖြစ်ကြောင်းဖြစ်တဲ့အဲ့ဒီလောဘတဏှာဆိုတဲ့တမှုတရားတရားကိုပယ်နိုင်မှနိရောဓဆက်ရောက်မှာဟုတ်တယ်မလားဗျာအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများပฏิပတ်တုကမနည်းနဲ့ရှင်းပြီးကြည့်လိုက်လို့ဆိုရင်ဘွားသိစေဆိုင် ဝါတုပေဆိုင်၄ပါးတိုင်အငြိမိတံရောက်နိုင်သည်တဲ့ပွားမှသိမယ်မပွားရင်သိပါမလားဒီပွားမှသိမယ်သိမှလည်းပဲဘုန်းကြီးတို့ယောဂီများပြန်နိုင်တယ်မသိရင်ပြန်နိုင်မှာမလားမပြန်နိုင်ဘူးမပြန်နိုင်လို့ရှိရင်ဘုန်းကြီးတို့ယောဂီများအဲ့ဒီပုဂ္ဂိုလ်ကိုသင်ရောမြင်နိုင်မှာမလားမငြင်းနိုင်ဘူးအဲ့တော့သင်ငြင်းနေတဲ့ပုဂ္ဂိုလ်ကဘာလို့ရမလဲပွားရမယ်ဟုတ်တယ်မလားပွားရမယ် မဂ္ဂင်တရားတွေကိုဘုန်းကြီးတို့ယောဂီများပွားရမယ်အခုယောဂီများပွားနေတာကဘုန်းကြီးတို့ပฏิပဋ္ဌာန်တရားလို့ဆိုနေပေမဲ့လို့လည်းဒီပฏิပဋ္ဌာန်တရားပွားနေရင်မဂ္ဂင်တရားတွေရောမပါဝင်နေဘူးလားဗျာထိုင်ပြီးတော့ရှုမှတ်နေရင်လည်းဖြစ်ဖြစ်ရပ်ပြီးရှုမှတ်နေရင်လည်းဖြစ်ဖြစ်သွားပြီးရှုမှတ်နေရင်လည်းဖြစ်ဖြစ်လျောင်းပြီးရှုမှတ်နေရင်လည်းဖြစ်ဖြစ်ဒေါ်ရှင်လည်းဖြစ်ဖြစ်မြင်နာကြားနာနာနာစားတာပဲရှုမှတ်နေရင်လည်းဖြစ်ဖြစ်ရှုမှတ်တိုင်းရှုမှတ်တိုင်းဟာမဂ္ဂင်တရားတွေပါဝင်နေတယ်သမာဓိတ္တိသမာသင်္ကပ္ပ တမ္မာဝါစာတမ္မာကမ္မတတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိဆိုတဲ့မေခင်တဏ္ဍာရဲလေအဲ့ဒီမေခင်7ပါးကိုအကျဉ်းဆုံးလိုက်ရင်သီလသမာဓိပညာကဏ္ဍပါလေသုံးပါးရဲ့ပါဘုန်းကြီးတို့ယောဂီများသီလမေခင်ရဲ့သမာဓိမေခင်ရဲ့ပညာမေခင်ရဲ့ဟောသီလမေခင်ဆိုတာကတမ္မာဝါစာတမ္မာကမ္မတတမ္မာအာဇီဝသုံးပါးကဏ္ဍပါလေနော်ဒီမှာမေခင်ကသုံးပါးသမာဓိမေခင်ကရောဆိုတော့ဘုန်းကြီးတို့ဒီမှာသမာဓိတမ္မာ တမဝါယမတမတတိတမတမာရီသီလမဂ္ဂင်ကဘယ်နှပါလဲ၃ပါးပေါင်းလိုက်ရင်၆ပါးဟောပညာမဂ္ဂင်ကတမဒိဋ္ဌိတမသင်္ကပ္ပ၂ပါးပေါင်းလိုက်ရင်မဂ္ဂင်ဘယ်နှပါလဲ၈ပါးဒီတော့ဘုန်းကြီးတို့ယောဂီများကအခုမိမိတို့ရဲ့တန်တမှာအခုတရားဝင်ပြီးတော့အာထုတိဆိုတဲ့ကူက၈ပါးဒီလားမဆောင်ထိန်နေဘူးလားအဲ့ဒီဒီလားသောက်တယ်လို့ဒီလားရှင်းရှင်းနေပြီဆိုတဲ့ကူကတမဝါစာတမကမ္မနာတမအာဇီဝဒီလားမဂ္ဂင်ကိုအပြည့်စုံနေဘူးလား ဒီနာမဲ့ခြင်းပြုကြုံပြီးဖြစ်နေ၏ဒါတော့ပြုကြုံနေတဲ့ဒီနာမဲ့ခြင်းအခြေခံပြီးတော့ဟောဒီမှာဘုန်းကြီးတို့ဘာကိုပွားမလဲဆိုတော့ခန္ဓာဉာဏ်ဆက်ပြီးတော့ပေါ်ပိုင်းအာယုံကိုရှုရတဲ့အခါကျတော့ဥမာအဖြစ်ဒီမှာပင်တိုင်းအာယုံကဘောင်းအာယုံပင်အာယုံကိုမရှိရဘူးလားအဲ့တော့ဘာမှုပင်လို့အာယုံလေးကိုရှုရမယ်ဆိုရင်အဲ့ဒီဘောင်းအာယုံပင်အာယုံလေးကိုရှုမှတ်နိုင်အောင်ကြောင်းကြဆိုင်အားထုတ်မှုမပါဘူးလားအဲ့ဒီကြောင်းကြဆိုင်အားထုတ်မှုလေးဟာတမ္မာဝါယမမဲ့ကျင်ခေါ်တယ်။ဗာမဲ့ကျင်လေ။ သမ္မာဝိမမဲ့ခြင်းရှုမှတ်နိုင်အောင်ကြောင်းကြောင်းဆက်နေတာလေးကသမ္မာဝိမမဲ့ခြင်းဘုရားဘောင်းအာယုန်လေးပေါ်လာတဲ့ကဘောင်းတယ်လို့မရှိမှလိုက်ဘူးလားအဲ့လိုရှုမှတ်လိုက်တာလေးကသမ္မာတတိမဲ့ခြင်းဗာမဲ့ခြင်းလေနော်ရှုမှတ်လိုက်တဲ့အခါကျတော့ရှုမှတ်တဲ့အာယုန်ပေါ်ဘောင်းအာယုန်ပင်အာယုန်ပေါ်မှာမဆုံပြီးကပ်ပြီးတော့မတည်သေးဘူးလားအဲ့ဒါသမ္မာတမာတိမဲ့ခြင်းဗာမဲ့ခြင်းလေဟောဒီလိုဆိုရင်တမာတိမဲ့ခြင်း၃ပါးဘောင်းတယ်လို့ရှုမှတ်တဲ့ထဲမှာမပါဘူးလားနောက်တစ်ခါဘုန်းကြီးတို့ပညာမဲ့ခြင်းကြည့်ကြစို့ အဲဒါကောင်းတယ်လို့ရှင်းမှလို့ဒီမှာရှင်းမှတဲ့အာယုံလေးပေါ်မှာစိစိလေးကပ်ပြီးတည်နေပြီဆိုရင်ကောင်းတဲ့အာယုံလေးကတည်ရင်းတည်ရင်းသွန်ကန်လာတဲ့သဘောတောင့်တင်းလာတဲ့သဘောလှုပ်ရှားရေးစမ်းနေတဲ့သဘောလေးမတွေ့ရဘူးလားအဲလိုတွေ့နေရပြီးနေရတာအမှန်သိတာလားအမှားသိတာလားအဲလိုအမှန်သိအမှန်မြင်တာကိုတမ္မာဒိဋ္ဌိကောမလားမိစ္ဆာဒိဋ္ဌိကောမလားဒီလိုအမှန်သိအမှန်မြင်သွားတဲ့တမ္မာဒိဋ္ဌိမဟုတ်ရင်မပါဘူးလား ။ဒါလို့တမ္မာတိတိအမှန်တိအမှန်မြင်နိုင်ဖို့အတွက်တမ္မာသင်္ကပ္ပမှန်စွာစံစီခြင်းပါတယ်လေ။စံစီလို့ဆိုတာအကြာကြီးစံစီတိုးတိုးနေတာမဟုတ်ဘူး။မဂ္ဂင်အာယုန်လေးပေါ်မှာဟောဒီတမ္မာသင်္ကပ္ပဆိုတော့ဒီမှာသဘောလေးကတွန့်ကျင်ပို့လိုက်တာ။ခေါင်းနဲ့အာယုန်လေးပေါ်မှာပင်နဲ့အာယုန်လေးပေါ်မှာတွန့်ပို့လိုက်တဲ့အခါကဏ္ဍကြတော့ဟောအမှန်တိုင်းတောင်းတဲ့သဘောတင်းတဲ့သဘောတွန့်ကန်တဲ့သဘောလှုပ်ရှားရေးရှားတဲ့သဘောလေးသိသွားတာ။အဲ့တော့တမ္မာသင်္ကပ္ပဆိုတာအကြာကြီးကြံစီတာမဟုတ်ဘူး။အဲ့ဒီတွန့်ပို့လိုက်တဲ့သဘောလေးဥမာအချင်း ကိုဘုန်းကြီးတို့ရှင်မဝင်ကြီးကမှာတရားအထုကြတဲ့ယောဂီများပထမဇိတာကိုဝင်ဖို့တဲ့ပုဂ္ဂိုလ်ရှိတယ်။နောက်မှဒီပုဂ္ဂိုလ်နဲ့နှဲပြီးတော့ဇိတာကိုအတက်လိုက်လာတဲ့ပုဂ္ဂိုလ်မရှိဘူးလား။အဲဒီမှာမိမိတို့ကပြောခဲ့တယ်လေ။အော်ရှင်မဝင်ကြီးကမှာတရားအထုရတာရှင်ဘုံတရားကြီးဖူးရတာကိုကဖူးလို့မဝနိုင်ဘူး။တခါတော့ဓမ္မရင်ကြီးကဝင်နှံ့ပြီးတော့ကြည်ဝင်လိုက်နေဆိုရှင်ဘုံတရားကြီးကညံ့နေရှိတော်ကြီးပေါက်နေတယ်လို့ပဲကြည်ဝင်ဆိုတာကောင်းလိုက်တာ။ဟောပြောခဲ့တယ်။ကျိုးတဲ့ကံကြတော့ဒီရောက်လာလို့ဆိုရင်တော့ဓမ္မယုံကနေဟောအနောက်ကကျင်းဉာဏ်ကိုထွက်ပြီးတော့ကြည်သာဟောမှာ ဒီမှာယောဂီအောင်ပြတဲ့ပုဂ္ဂိုလ်ကလည်းမျိုးထိုးပြီးပြလိုက်ပြီးညွန်နေကြည့်ကိုနောက်ကယောဂီအတိတ်ကမကြည့်သေးဘူးလားလေကြည့်လိုက်တော့ရှင်ဘုံဘုရားကြီးကိုတခါတည်းကြည်ညိုပွဲတတ်တယ်ဆိုအဖို့တွေ့ရပြီဘူးလားဒီအဲ့လိုဘုပ္ပတေအောင်ဟာဟောဒီအဟောင်းပြတဲ့ပုဂ္ဂိုလ်ကလည်းမျိုးညွန်နေကြည့်ကိုအဲ့ဒီအတိတ်ဖြစ်တဲ့ပုဂ္ဂိုလ်ကလှမ်းပြီးတော့မကြည့်သေးဘူးလားလေကြည့်လိုက်တဲ့အတွက်ကြောင့်မို့ဟိုမှာတခင့်ကိုကြည်ညိုပွဲရဖြစ်တဲ့ရှင်ဘုံဘုရားကြီးခုတွေ့ရတယ်လို့ပဲအခုတဏ္ဍာသင်္ကပ္ပဆိုတဲ့ဒီမှာ မိုးကလေးကတခါလေအမှန်တိုင်းမြင်လို့သူ့ရဲ့နှက်စိတ်လေးကိုတွန်းတင်ပို့လိုက်တဲ့သဘောအာယုံပေါ်မှာအဲ့ဒီသဘောလေးကိုတမန်သင်္ကပ္ပအဲ့ဒီတွန်းတင်ပို့လိုက်တဲ့အခါအဲ့ဒီပုံမှာဒီကမတ္တိတိကြီးရောက်သွားလို့ဆိုရင်ကြောင်းသဘောတွန်းသဘောလှုပ်သဘောကြီးသဘောကိုအမှန်တိုင်းမသိရဘူးလားအဲ့လိုသိလိုက်တာကတမန်ဒိဋ္ဌိပါပါလိမ့်မလို့ဗျာအကြည့်တော့ပညာမဲ့ခြင်းကဘယ်နှပါလဲပညာမဲ့ခြင်းကနှစ်ပါးတမာတိမဲ့ခြင်းကသုံးပါးပေါင်းလိုက်တော့မဲ့ခြင်းဘယ်နှပါလဲဒီမှာ၅ပါးကိုကာရကမဲ့ခြင်းခေါ်တယ် သာမုတ်ပင်နေလေအလုတ်တမန်းမိခင်နှက်ချက်တစ်ချက်တစ်ချက်ကြီးဖို့အတွက်ဒီမိခင်၅ပါးကအလုတ်လုပ်နေတာဒီ၅ပါးကအလုတ်လုပ်နေတယ်ဒီဟိုဘက်ကဘုန်းကြီးတို့ယောဂီများတိလမိခင်ဆိုတာကတော့မိမိတိလဆင်ကျင်နေတဲ့အချိန်ကစပြီးတိလမိခင်ကမပြည့်စုံနေဘူးလားဒီတော့အားလုံးပေါင်းလိုက်လို့ဆိုရင်မိခင်ကဘယ်နှပါလဲဒီဘောင်းနေလို့တစ်ချက်မှလည်းမိခင်7ပါးပြီးနေတစ်ချက်မှလည်းမိခင်7ပါးကြွားတယ်နန်းနေကြတော့လည်းမိခင်7ပါးဒီလိုကြွားတယ်နန်းနေကြတယ်ရှိမှတော့လည်းမိခင်ဘယ်နှပါလဲလေ ဒီမဂ်ခင်7ပါးအခုယောဂီပုဂ္ဂိုလ်များရှုပွားနေတာဟာဒီမဂ်ခင်တရားတွေပွားနေတာပါတရားတွေပွားနေတာဒီမဂ်ခင်တရားတွေပွားနေတော့အခုခန္ဓာညာစိုက်ပြီးရှုပွားနေတဲ့အခါကျတော့မိမိတို့ရှုတဲ့အာယုန်လုံးအာယုန်လုံးကရှုစိတ်လေးကကပ်ပြီးတော့တည်နေတဲ့အခါကလည်းကျတော့ဘုန်းကြီးတို့ယောဂီများကမြဲတာတွေ့နေသလားမမြဲတာတွေ့နေသလားမမြဲတာကြီးတွေ့နေရတဲ့အခါကျတော့ဘောင်းနာရှုလည်းမမြဲ၊ဒိနာရှုလည်းမမြဲ၊လှုပ်တာရှုလည်းမမြဲ ရဟန်းရှိလည်းမမြဲတခါတည်းဉာဏ်နဲ့ကြားတာရှိလည်းမမြဲအားလုံးဟာဒီမှာရုပ်တရားနဲ့တရားတွေဘယ်တရားကိုပဲရှိရှိမမြဲတာကြီးရဲ့တွေ့ရတဲ့ခါကာလကြတော့ဘုန်းကြီးတို့ယောဂီများရှိမှုပြမှုတွေမပြတ်နှိမ့်ချက်လို့ချမ်းသာတယ်လို့ထင်ရလားဆင်းရဲတယ်လို့ထင်ရလားဒါကြောင့်မပြတ်ဖြစ်ပြနေတဲ့ရုပ်တရားနံတရားတွေကဒုက္ခလားဒုက္ခလားဒါရှင်ရင်သိတာလားစဉ်းစားသိတာလားအဲ့လိုရှင်ရင်သိလာပြီဆိုရင်ဒါဒုက္ခသစ္စာကိုအမှန်သိတာလားအမှားသိတာလား အမှန်တော့သိနေတာဘာလို့ရင်းသိနေတာလဲရှုပွားနေရင်းနဲ့သိနေတာစဉ်းစားရင်းသိတာလားရှုပွားရင်းသိတာလားဒါကြောင့်မပြတ်ဖြစ်ပြနေတဲ့ယုံနာသင်္ခါရတရားတွေဟာဘာသစ္စာလဲလဲပြန်ဆူလိုက်မပြတ်ဖြစ်ပြနေတဲ့ယုံနာသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရား မပြတ်ဖြစ်ပြနေတဲ့ယုံနံသင်္ခါရတွေကဒုက္ခသစ္စာသိရဲ့အမှန်တရားဒီတော့ဘုန်းကြီးတို့ယောဂီများကခန္ဓာညာကြိုက်ပြီးတော့ဒီမဂ္ဂင်တရားတွေစုပွားရင်းနဲ့ဓမ္မတရားတွေထွက်တာအကောင်းစွာရလို့ဉာဏ်နဲ့ပြောမယ်ချင်းဥရိယတရားဉာဏ်ကောင်းကောင်းရနေတဲ့ပုဂ္ဂိုလ်ဟာဒီယုံနံတရားတွေရော ပေါ်ပြောက်ဖြစ်ပြနေလို့မျောတာတွေတွေ့ရသလားမမျောတာတွေတွေ့ရသလားအဲ့ဒီမမျောတာတွေကိုကိုယ်ကဆက်ပြီးစုပွားနေတော့အမျောတာဖြစ်ပြနေရာတွေတွေ့ရတဲ့အခါကျတော့ရဏနိစ္စတန်ဒုက္ခဓမ္မတို့တရားဟာချမ်းသာလားဆင်းရဲလားအဲ့လိုဆင်းရဲတာတွေကိုအမှန်တမ်းမြင်နေပြီဒါဒုက္ခသစ္စာကိုသိနေတာဘာကိုသိနေတာလဲယုံနာနေရဲ့သင်္ခါရဒုက္ခတွေကိုမြင်နေတဲ့ဒုက္ခတွေ့နေတာဘုန်းကြီးတို့ယောဂီများဟုတ်တယ်မလားဗျာ အဲလိုဒုက္ခရှင်းမှန်သိရကြကြတော့ဒီရုပ်ဒီနာဒီခန္ဓာကိုယ်ကြီးလိုချင်တာတွေနှစ်သက်တာတွေမြန်လို့တာတွေနဲ့ရှိသေးရဲ့လားဘုရားကတော့ဒီခန္ဓာကိုယ်ကြီးဟာခိုင်နေတယ်အာကိုလောက်တယ်အငြင်းအာကိုလောက်တဲ့ခန္ဓာကြီးအမြဲတမ်းအာကိုရတဲ့ခန္ဓာကိုယ်ကြီးကိုရှင်းနေတာအခုသေးသေးကြောင်ကြောင်ဉာဏ်နဲ့စက်ကြည့်တော့ဒီယုတ်တရားကြီးကလည်းမြဲတာတွေ့ကြလားမမြဲတာတွေ့ကြလားရှင်းတဲ့တရားလေးကတော့မြဲတာတွေ့ကြလားမမြဲတာတွေ့ကြလား အဲဒီလိုမမြဲတာတွေရေးရပြီးတော့အမြဲတမ်းချက်ပြက်နေတဲ့အပြစ်တရားကြီးတွေ့နေတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးကအာမကိုလောက်တဲ့ခန္ဓာကိုယ်ကြီးတယ်လို့သိလာတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးပေါ်မှာနှစ်သက်တာတွေတွေ့တာတွေဉာဏ်လို့တာတွေရှိသေးရလားဒီတော့လူတွေနဲ့နှစ်သက်တွေ့တာနေရဆိုတာတဏှာလောဘပဲဟုတ်တယ်မလားအဲ့ဒီတဏှာလောဘကနေပြီးတော့လူကျင်နေတာနှစ်သက်နေတာဉာဏ်လို့နေတာဟုတ်တယ်မလားဗျာတကယ်လို့ဘုန်းကြီးတို့ယောဂီများဒီဒီချာချာဟောဤခန္ဓာရဲ့ဒုက္ခ တခုသင်္ခါရဒုက္ခကိုအမှန်တိုင်းမြင်နဲ့တွေ့ပြီဆိုရင်ဒီယုံနာသင်္ခါရတွေအပေါ်မှာနှစ်တဲ့တွေ့တာမြင်လို့မှုဆိုတာရှိပါဦးမလားဒီလိုဆိုရင်တဏှာလောဘကိုပယ်ပြီးတာမဖြစ်ပေဘူးလားဘယ်လိုတဏှာလောဘပယ်လိုက်ပြီဆိုသမှုရိယသစ္စာပယ်ပြီးဖြစ်သွားတယ်ဘာကိုပယ်ပြီးဖြစ်တာလဲဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီတဏှာလောဘဟာသမှုရိယသစ္စာခေါ်တယ်တဏှာလောဘဟာဘာသစ္စာလဲဘာကြောင့်သမှုရိယသစ္စာလို့ခေါ်တယ်လို့ဆိုရင်သူက ဘဝရီထက်ခါထက်ခါရစီလို့ဒါကိုရစီလို့လေရာယံတဏပေါ်နောဘဝိကာတဲ့အကျဉ်းမဲ့တဲ့တာယာဆာလောင်တောင်းတတ်တဲ့တဏဟာပေါ်နောဘဝိကာတထံဘဝတို့ကိုဖြစ်စီတယ်ဒါကိုဖြစ်စီလေဘဝတို့ဖြစ်စီတယ်ဆိုတော့ဘုန်းကြီးတို့ယောဂီများဒုက္ခသစ္စာလားဒုက္ခသစ္စာလားဘဝခန္ဓာရလာပြီဆိုတော့ဒီဆင်းရဲတွေကလွတ်ပါဦးမလား။အိုဆင်းရဲနာဆင်းရဲပြီးဆင်းရဲလွတ်ပါမလား ဒါကြောင့်ဘုန်းကြီးတို့ယောဂီများတဏှာဟာပါတိစ္ဆာတယ်နော်ဒီသမုဒိယတစ္ဆာတဏှာလောဘဟာသမုဒိယတစ္ဆာဘဝကိုတက္ကတက္ကဖြစ်စီတယ်ဟင်းဖြစ်ကြောင်းတရားလေသူကဘာဖြစ်ကြောင်းတရားလဲဒီဘဝတွေတက္ကတက္ကရရင်ဆင်းရဲမှာကြီးတယ်ပဲဒါကြောင့်မို့သူဟာဆင်းရဲဖြစ်ကြောင်းတရားနန္ဒီတာကတာကြတာနှစ်သက်တက်ဆွဲတတ်တဲ့အကျဉ်းနှစ်သက်တက်ဆွဲခြင်းနဲ့တကွဖြစ်တယ်တတ္တရတတ္တရဒီမံဒီနီအဲဒီတဏှာဟာသူသူဘဝရောက်ရဘဝမှာ ရရအာယုံနဲ့ပျော်မှုတတ်တယ်။တဏှာရောက်ရဘဝမှာရရအာယုံနဲ့မပျော်မှုတတ်တယ်ဘူးလား။ချမ်းသာတဲ့ပုဂ္ဂိုလ်တွေကလည်းသူတို့ချမ်းသာတဲ့ကာမဂုဏ်အာယုံတွေနဲ့မပျော်မှုကြဘူးလား။ဆင်းရဲတဲ့ပုဂ္ဂိုလ်တွေကလည်းသူတို့ဆင်းရဲတဲ့ဘဝထဲမှာလည်းသူတို့ဘဝလေးနဲ့သူတို့မပျော်မှုကြဘူးလား။အလုံးလူတတ္တဝါတွေဟာကိုယ်ဘဝနဲ့ကိုယ်ပျော်မှုတယ်လို့ဟိုတတိယံတွေကလည်းသူတို့ရဲ့ဘဝလေးနဲ့သူတို့ကာမဂုဏ်အာယုံလေးနဲ့မပျော်မှုကြဘူးလား။ရောက်ရဘဝမှာရရအာယုံနဲ့ဘာဖြစ်နေတာလဲ။ ဘာရှိလို့လဲတဏှာရှိလို့ပြောနေတာတဏှာမရှိရင်ပြောပါမလားမပြောဘူးလို့ဒီများဒါကြောင့်ဒီတဏှာနောက်တာဘဝအတိတ်ကိုထပ်ခါထပ်ခါမရနိုင်လေဘူးလားရနိုင်တဲ့အတွက်ကြောင့်မို့အဲ့ဒီတဏှာတရားလောဘတရားဟာဆင်းရဲဖြစ်ကြောင်းတရားဘာဖြစ်ကြောင်းတရားလဲအဲ့ဒီဖြစ်ကြောင်းတရားဟာဒုက္ခသစ္စာလားသမုဒယသစ္စာလားသမုဒယသစ္စာကိုဆိုလိုက်လူချင်းတတ်နဲ့မြတ်တဲ့တွေ့တာတဲ့ တဏှာလောဘကသမုဒယသစ္စာသင်ရဲ့ကြည်ကြောင်းအမှန်တရားလူကျင်တတ်နဲ့မြတ်တို့တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာသင်ရဲ့အမှန်သင်ရဲ့ကြည်ကြောင်းအမှန်တရား ဒီဒါကြောင့်အခုဆင်းရဲကြကြောင်းအမှန်တရားဟာတဏှာလောဘပဲဒါတော့ဘုန်းကြီးတို့ယောဂီများကအခုဆင်းရဲတာကိုယုံနိုင်ရဲ့ဆင်းရဲသဘောကိုအဖြစ်ပြသဘောတွေကြောင့်ဆင်းရဲတာကိုတွေ့နေတယ်ဒုတိယနာတရားတွေကဒုတိယကလည်းဖြစ်ပြီးပြနာတရားကလည်းဖြစ်ပြီးပြအငြင်းကကျင့်လို့ပြောကြတာမပြတ်နှိမ့်ကြတော့ချမ်းသာလားဆင်းရဲလားအဲ့လိုဆင်းရဲတာအမှန်သိပြီဆိုတော့ဒီရုပ်ဒီနာတွေကိုလိုချင်တာနှစ်သက်တာမြန်လို့တာရှိပါဦးမလားဒီတော့ဆင်းရဲတာကိုဆင်းရဲလို့အမှန်တိုင်းသိရင်မပယ်နိုင်ဘူးလား လောကကြီးမှာတဦးနဲ့တဦးတယောက်နဲ့တယောက်မျိုးတယောက်ကအပြောင်းမခံနိုင်ဘူးဆိုတာကဘုန်းကြီးတို့အပြစ်မြင်လို့လားမမြင်လေးလို့လားတကယ်လို့လားတယောက်အပြစ်တယောက်လုံးမြင်နေရောမျက်နှာချင်းချင်းဆုံမြင်လေးရလားလူကြီးနှစ်သက်တာတတ်မဲ့တာတွေ့တာတာတဏှာတွေရှိသေးရလားတခါတော့ဘာတောင်မှဆရာရုပ်ထုတ်တော့ချင်တယ်မှာဟုတ်တယ်မလားအဲ့ဒါဘာကြောင့်လဲအပြစ်မြင်လို့လားအနှစ်ချင်းလို့လားဒီအပြစ်မြင်လို့အခုလဲခန္ဓာအပြစ်ကိုမြင်နေကြတာနဲ့တကယ်လို့လူကြီးမှုရှိပါအောင်မလား ဒီတော့သမုဒိယတဏှာပယ်ပြီးမဖြစ်ပေဘူးလားဒါဟာဒုက္ခသစ္စာဆင်းရဲတာကိုသိလို့လားမသိလို့လားဟင်အဲ့လိုသိလို့ဒီမှာသမုဒိယဆိုတော့တဏှာလောဘပယ်နိုင်ပြီဆိုရင်လူတော့တာဆင်းရဲမငြိမ်းနေဘူးလားဒီမှာအကြောင်းတဏှာချုပ်ငင်းသွားပြီဆိုရင် နောက်ထပ်အကျိုးဆင်းရဲဆိုတာပေါ်ပါဦးမလားအကြောင်းပြတဲ့တဏှာကြောင့်အကျိုးတွေဆင်းရဲနေလားနေတာဟုတ်တယ်မလားတဏှာရှိလို့အကျိုးတွေဒီမှာတဏှာရှိလို့ဘဝတွေကဘဝရှိလို့ဒီမှာဒုက္ခသစ္စာဆင်းရဲတွေရတာဟုတ်တယ်မလား ဒါတော့အကြောင်းပြလို့တဏှာချုပ်ရင်းသွားပြီဆိုရင်နောက်ကအကျိုးဆင်းရဲတွေလာပါဦးမလားဘဝကြီးရပါဦးမလားမရတော့ဘူးဆိုတော့ဆင်းရဲတွေအကုန်မမြင်ဘူးလားအဲ့လိုမြင်တာဟာဘာသစ္စာလဲនិရောဓသစ္စာအကျိုးဖြစ်လိုက်အကြောင်းတဏှာချုပ်ရင်းခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်သေးချုပ်ရင်းတာကនិရောဓသစ္စာ ဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားအကြောင်းတနာချုပ်ငြိမ်းခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပေချုပ်ငြိမ်းတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရား ဘုန်းကြီးတို့ယောဂီများဆင်းရဲချုပ်ငြင်းခြင်းနေဆိုရင်ဘုန်းကြီးတို့အကြောင်းဖြစ်တဲ့တဏှာကိုတတ်ရမှာဘာကိုတတ်ရမှာလဲဟင်းတဏှာကိုတတ်ရမှာအဲ့ဒီတဏှာရှိနေရင်နောက်တာဘဝကြီးသာသာသာသာမရဘူးလားအဲ့ဒီဘဝကြီးသာသာသာသာရရင်အိုဆင်းရဲနာဆင်းရဲဒီဆင်းရဲဒီသာသာသာသာမကြုံရဘူးလားဒီဆင်းရဲကလွတ်နိုင်မှာမလားအဲ့ဒီဆင်းရဲကိုမလိုချင်တော့ဘူးဆိုရင်ဘုသူ့ကိုတရားတတ်ရမယ် ဒီတဏှာကိုသိအောင်တတ်ရတယ်တဏှာသိအောင်တတ်ဖို့ဆိုတာလည်းပဲဆင်းရဲမှသိမှတဏှာကိုတတ်နိုင်မှာဟုတ်တယ်မလားအဲ့လိုသိအောင်ဆိုတာလည်းပဲမပွားဘဲနဲ့မရှိဘဲနဲ့သိပါမလားအဲ့လိုသိအောင်မေခင်တရားကိုပါလို့ရမလဲမေခင်တရားကိုပွားမယ်မေခင်တရားကိုရှိမယ်ဆိုရင်အဲ့လိုရှိပွားအားထုတ်လို့တမာရီတရားကိုထက်တန်အားကောင်းစွာရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရုံဉာဏ်ရဲ့အဖြစ်အပျက်ဆင်းရဲကိုကိုယ်တိုင်ဉာဏ်နဲ့မတွေ့ရဘူးလား ရှင်ရမသိပြီဆိုရင်ဒီယုံနာပေါ်မှာတွေ့တာကံ့ညမှုတဏှာရှိပါဦးမလားအဲဒီတဏှာကိုပယ်နိုင်ပြီဆိုရင်ဆင်းရဲပြီးငြိမ်းမငြိမ်းနေဘူးလားဟုတ်လို့ဆင်းရဲငြိမ်းတာဟာမိတော့တာပဲပါပါလိမ့်မလို့ဟုတ်တော့ဒီဆင်းရဲငြိမ်းဖို့ရာတွေဘုန်းကြီးတို့အကျဉ်းလန်းကျင်ဆိုတာကမဲ့ကျင်တရားပါတရားနဲ့သူဆင်းရဲကိုချုပ်ငြိမ်းခြင်းတဲ့အကျဉ်းလန်းခြင်း မဂ္ဂင်7ပါးကမေဃတစ္ဆာသင်္ယေမူညာမိဂံတို့ရောက်ကြောင်းအကျဉ်းလန်းကောင်းအမှန်တရားသင်္ယေကိုချုပ်ငင်းစေတဲ့အကျဉ်းလန်းခြင်းမဂ္ဂင်7ပါးကမေဃတစ္ဆာ င်ရဲ့ငြိမ်းရာနိဗ္ဗာန်ကိုရောက်ကြောင်းအကျဉ်းတန်ကောင်းအမှန်တရားဆိုဒီတော့ဆင်းရဲငြိမ်းချင်နေဆိုရင်ဆင်းရဲငြိမ်းနိုင်ကြောင်းဖြစ်တဲ့မေတ္တင်တရားကိုဘာလို့ရမလဲမေတ္တင်တရားတွေပွားတော့ဆင်းရဲကိုဆင်းရဲလို့အမှန်တိုင်းမသိဘူးလားလူဆင်းရဲနဲ့ဆင်းရဲဒီဉာဏ်ကိုကိုယ်တိုင်မသိရဘူးလား ဒါလို့ကိုယ်တော်မြင်နဲ့သိပြီဆိုတော့ဒီယုံနာအပေါ်မှာမိမိတို့ကံမြင်မှုတဏှာဆိုတဲ့အစွဲလမ်းတွေရှိပါဦးမလားဒါရလို့ပေါ်နေပြီဆိုတော့သမှုရိယဒိဋ္ဌာပယ်ပြီးမဖြစ်ပေဘူးလားသမှုရိယဒိဋ္ဌာပယ်လိုက်တာနဲ့တရားနေတဲ့နိရောဓမဆက်ရောက်ပေဘူးလားဒီရှင်းရင်မငြင်းပေဘူးလားကဲဒီလိုပြင်ဘုန်းကြီးတို့ယောဂီများရှင်းရင်ငြင်းခြင်းလို့ဆိုရင်မေတ္တာစပါမေတ္တာဒိဋ္ဌာကိုမလုပ်ရမယ်ဝါဟီဆိုရင်ဒုက္ခကိုအမှန်တိုင်းဆင်းရဲကိုဆင်းရဲလို့အမှန်တိုင်းမသိပေဘူးလား ပြီးပြီဆိုရင်အဲ့ဒီမှာတဏှာသမုဒယတဏှာလောဘမပယ်နိုင်ဘူးလားပယ်နိုင်ပြီဆိုရင်ဆင်းရဲမငြိမ်းနေဘူးလားတို့ဒီလိုဆိုရင်ဘုန်းကြီးတို့ဒီပฏิပဒဝိပဿနာမဂ်ကျင်တရားကိုပွားရင်းနဲ့တစ္ဆာမဆိုင်ဘူးလားဒီအရှင်ရပွားလေကျိုးစားလေဟုတ်တယ်မလားဘုန်းကြီးတို့ယောဂီများပါဇက်ကနေတစ္ဆာမဆိုင်နဲ့တကယ်ဉာဏ်နဲ့ဆိုင်အောင်ကျိုးစားပါဟုတ်တယ်မလားညာတော်အချင်းဒီလိုနဲ့တစ္ဆာဆိုင်နေတာကကိုယ့်အကူပါဇက်နဲ့တခါတည်းစကားဝိုင်းမှာဆိုင်ပြနေတာတကယ်ဆိုင်အောင်လုပ်ရမှာက တရားကွယ်မှာဘယ်ကွယ်မှာလဲရောတရားကွယ်မှာကိုယ်တိုင်ဉာဏ်နဲ့အခုလိုပဲဖောက်သွားအောင်မကြိုးစားရပြီဘူးလားကိုယ်တိုင်ဉာဏ်နဲ့ကိုဒုတိကိုယ်တိုင်တွေ့အောင်ဒါဝိပဿနာဉာဏ်လေးနဲ့တွေ့တာတကယ်ဘုန်းကြီးတို့ယောဂီများကအရိယာမဉာဏ်နဲ့တကယ်မခံတော့တွေ့လို့မြင်လဲရပြီဆိုရင်ဒီသစ္စာတရားတွေတကယ်မခံတော့တွေ့လို့မြင်လဲရရင်ဘုန်းကြီးတို့ယောဂီများဘယ်တိစ္ဆာန်ပြုတာအတူတူဆိုတဲ့အပယ်ရှင်မငြိမ့်နေဘူးလား ဟောလေးခုလေးကအနေအချင်းဘုန်းကြီးတို့တခြားရင်အထက်မဲ့ဉာဏ်နေနဲ့များဒီဒုက္ခသမုဒိယနိရောဓဆိုတော့မဂ္ဂဆိုတော့ဒီသစ္စာတရားတွေကိုကိုယ်တိုင်ဉာဏ်နဲ့တောင်းတောင်းတောင်းတောင်းတွေ့လို့ပြီးလို့မြင်လို့ရပြီဆိုရင်ဆင်းရဲဟူသမျှကိုမငြင်းနိုင်ဘူးလားဗျာမင်းတို့လေဒါကြောင့်မြင်းကျင်လို့ရှိရင်ဘုန်းကြီးတို့ယောဂီများကဒီမေဃတရားတွေပွားမေဃသစ္စာပွားရင်အမှန်တန်ဆင်းရဲကိုဆင်းရဲလို့သိနေပြီးရင်ပြီးတာနဲ့တပြန်နေတဲ့တဏှာလောဘသမှုရိယပင်နေနေ သင်္ကန်နာနဲ့တပွဲနဲ့တည်းနိရောဓဆိုင်နေဟုတ်တယ်မလားဗျာသင်ငင်းနေဒါကြောင့်ဘုန်းကြီးဒီဆောင်ပုံလေးကိုဆိုဆိုပြီးတော့ဒီနေ့တရားကိုဘုန်းကြီးတို့သိနေစေနော်ယုံနာစင်ကိုစင်ဟုအမှန်အတိုင်းသိရမည်သိအောင်ရှုရမည်ရှုမှတည်တည် ရှိမှမမြည်ဘူးမမြည်မှဆင်းရဲငြိမ်းပြီဆင်းရဲငြိမ်းမှချမ်းသာပြီယုံမှဆင်းရဲကိုဆင်းရဲဟုအမှန်တိုင်းသိရမည်သိအောင်ရှိရမည် မရှိဘဲနဲ့ဉာဏ်သိပါမလားမရှိဘဲနဲ့သိတယ်မသိဘူးနာယုံလေးနဲ့ကိုယ်ကသိတယ်ဆိုတာကသူဟာသူပဲသူပြောနေတာပဲရှိတယ်နာလို့သိနေတာကနာသိတယ်ဖတ်လို့သိတာကဘာလဲဖတ်သိပါပဲတကူဉာဏ်နဲ့သိဖို့ကမလိုဘူးလားတကူဉာဏ်နဲ့သိဖို့ဆိုတာခန္ဓာကိုဉာဏ်နဲ့မရှိရဘူးလားမပွားရဘူးလားအဲလိုရှိမှပွားမှတကယ်ကိုဆင်းရဲတာဆင်းရဲလို့အမှန်တမ်းမသိနိုင်ဘူးလား ဒါကြောင့်တိအောင်ရှုရမည်ရှုမှတိတိဒါဒုက္ခသစ္စာအပါဒိတာလေဆိုခဏမှဆိုတော့ကတိအောင်ရှုရမည်ဆိုတာမေဃသစ္စာရှုတာကဘာသစ္စာလဲဒီရှုလို့တိလာတာကဘာသစ္စာလဲဟောတိတဲ့အခါကျတော့ကျင်းမှန်ပြီးတော့ညီလေးရလား တဏှာတွေကျင်းမှကြည့်ဆိုရင်ဒီယုတ်ဒီနာကြီးဒီခန္ဓာကြီးလိုချင်တာနှစ်သက်တာကံကြီးတာထွက်တာလားရှိသေးရဲ့လားတကယ်လို့ငင်းတကယ်လို့ငင်းအမိုက်ပေါင်းနေတာထွက်လို့ရရင်အမိုက်ပေါင်းနေတာထွက်ပလိုက်ခြင်းလေဟုတ်တယ်မလားကျင်းမှကြည့်ပြီးဆိုလိုချင်စိတ်တွေနဲ့ရှိသေးရဲ့လားလုံးဝကိုမရှိဘူးဒီယုတ်ဒီခန္ဓာပေါ်မှာကံကြီးမှုဘာမှမရှိတော့ဘူးဒါကြောင့်တိမရောမကြီးတာခလိုက်တိမမကြီးဒီမကြီးမဆင်းရဲငြိမ်းကြီး ဆင်းရဲငြိမ်းမှချမ်းသာသည်ဘုန်းကြီးတစ်ခါလောက်ရှာမယ်လေစပြီးရင်ဘုန်းကြီးတို့ယောဂီများကနောက်ထပ်နှစ်ခေါက်ပြန်ပြီးတော့ပူဇော်ရအောင်နော်ယုံနံဆင်းရဲကိုဆင်းရဲဟုအမှန်တိုင်းသိရမည်သိအောင်ရှိရမည်ရှိမှသိသည် ဤမမငြိသည်မငြိမဆင်းရဲငြိသည်ဆင်းရဲငြိမချမ်းသာသည်ကျေးဇူးပါ စ္စတရားတွေသိအောင်မရှိပွားရပေဘူးလားဗျာဘုန်းကြီးတို့အလောင်းတော်ဟာလည်းပဲဒီလောကတရားတွေရှိပွားပြီးတော့ဒီဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရား၄ပါးကိုရိယာမဉဏ်နဲ့ကိုယ်ပိုင်ဉာဏ်နဲ့မသိရပေဘူးလားရှင်ကိုယ်ပိုင်ဉာဏ်နဲ့သိပြီးတော့တတ်လို့မျိုးတော့ရှင်ဉာဏ်တော်ကြီးရပြီးဘုရားရှင်ရှင်ဧကံမဖြစ်ပေဘူးလားအဲဒီဘုရားဖြစ်တဲ့နေ့ဟာဘယ်နေ့လဲဒီဘုရားဖြစ်သွားပြီဆိုတဲ့အခါကျတော့တံ္ဍရာတွေမှာရှင်နေရပါဦးမလားဗျာ တကယ်လို့သာဒီအမှန်တရားလေးပါးကိုသာမသိဘူးရင်တန်ត្រာတွေမှာဘုန်းကြီးတို့မကျင်လည်ရပြီဘူးလားဒီတော့မကျင်လည်ကြတော့ဘူးဆိုရင်ဒီအမှန်တရားလေးပါးဖြစ်တဲ့ဒုက္ခသမုဒယနိရောဓမေတ္တာဆိုတဲ့ဒီသစ္စာတရားတွေကိုအရိယာမင်းညာနဲ့ကိုယ်ပိုင်ညာနဲ့သိအောင်ဘုန်းကြီးတို့ယောဂီများကမရှိမပွားရပြီဘူးလားရှိပွားအားထုတ်လို့ကိုယ်ပိုင်ညာနဲ့အရိယာမင်းညာနဲ့ကိုယ်ပိုင်သိပြီဆိုရင်တန်ត្រာတွေမှာကျင်လည်ပါဦးမလားဗျာမကျင်လေတော့ဘူးကဲဒီကအပြေကာထာလေးရွတ်ဆိုပြီးတော့ဒီနေ့တရားတင်ရစို့နော် သတုံနာရိယသစ္စာနံယထာဘူတံအဋ္ဌတနာပုဏ္ဏပုဏ္ဏတံတာရံတိတတ္ထတံတာရတာဂရိဘွန်တော်သူတော်ဥစ္စာယရနာခုနှစ်ပါးလက်ကင်ထား၏တရားမူကိုလည်းကျင်းလို့လည်းကြည်ကြကုန်တော်ဩတရားနာပရိသဘောင်သူတော်ကောင်းတို့သတုံနံသူချာအားဖြင့်လူရည်တွေ့ရှိကြကုန်တော် အရိယတေသနာမဖောက်မပြန်အမှန်စင်ခြင်းအနိတ္တာရဓမ္မအမြူတေသုဘိရညာရိယတစ္ဆာတရားတို့ကိုယထာဘုဒ္ဓအကြောင်းအကျိုးအခြေခံနှင့်ဟောမှန်သည့်အတိုင်းအထာတနာမှောင်ဝိဇာပုဒ္ဓမင်းဖြင့်လွှမ်းမိုးခြင်းဉာဏ်ကြမလင်းတို့တွင်မတိမမြင်နိုင်ခြင်းကြောင့် တာတာကြီးကြီးငယ်ငယ်ရွယ်စားသာလူနာပြေမတတ္တဝါများတို့သည်တန္တရတာဂရီကမမြင်လံမမြင်စကားဖြင့်မဆုံးပွင့်ကျေကျင်တိုင်းကျေနေသောတန္တရာပင်လေပုံလေလောကရဲ့တွင်၌ဘုနာဘုနာဟိုးကိုရောက်ဒီကိုရောက်ကမောက်ကမခုံဆိုင်၍မုံတိုင်းမှုရဟန်တုံ့ပြန်ပန်ပန်သာလျင် သံသာရာတိသုံးဤတပံဆံဤတလေရေလူရဲ့ကြောင်းလို့ကြောင်းမောင်ဟင်းတိုင်းကြည်လွား၏တဘာဝတမောမောနှင့်နင်းရောကျင်လေသာနေကြရလေကုန်တော်တည်းိမာယသုတရားပညာ ဖြစ်တဲ့ဒုက္ခသမုဒယနိရောဓမေတ္တာဆိုတဲ့တစ္ဆာတရားတွေကိုယ်ပိုင်ဉာဏ်ဖြင့်ကိုယ်တိုင်သိမြင်နိုင်အောင်သိကျင်အားထုတ်နိုင်မှဖြစ်နေရှင်မင်းဝန်သာသနာရုပ်တာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုသွန်အားရှိသမျှဘုန်းကြီးတို့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ရတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။